ရှင်လုကာခရစ်ခန်းကြီး16အငယ်1မှ9တပည့်တော်တို့အားတဖန်မိန်တော်မူသည်ကားငွေရတတ်သောသူတယောက်၌ဗန္ဒာဆိုးရှိ၏ထိုဗန္ဒာဆိုးသည်သခင်ဥစ္စာများကိုဖျက်ဆီးသည့်အကြောင်းကို သူတစ်ပါးတို့သည်သခင်ရှိ၌အပြစ်တင်ကြသောသခင်သည်ဗန္ဒာဆိုးကိုခေါ်၍သည်အမှုရာ၌ငါကြားရသောစကားကားအဘယ်သို့နည်းဗန္ဒာဆိုးရာ၌မှတ်သားသောစည်ရင်ကို ပေးလော့ ယခုမှစ၍ဘန္နာစိုးမလုပ်ရဟုဆို၏ထိုအခါဘန္နာစိုးကငါသည်အဘယ်သို့ပြုရမည်နည်းငါ၏သခင်သည်ဘန္နာစိုးအရာကိုနှုတ်လေပြီလေလုတ်ချင်းခံမစွမ်းနိုင်တရောင်းစားလုတ်ချင်းကရှက်ကြောက်၏ဘန္နာစိုးအရာမှကြာသည့်နောက် သူတစ်ပါးတို့သည်မိမိတို့အိမ်၌ငါကို လက်ခံစေခြင်းကအဘယ်သို့ငါပြုအပ်မည်ကိုငါသိ၏ဟု၍စိတ်ထဲ၌ကြံစီပြီးမှ သခင်ဤငွေရှိသောသူအပေါင်းတို့ကိုခေါ်၍ငါ၏သခင်ကိုဆက်ပေးရန်တင်၌အဘယ်မျှလောက်ရှိသနည်းဟုတယောက်ကိုမေးလျင်ထိုသူကစီအခွက်တထောင်ပေးရန်ရှိပါသည်ဟုဆို၏ဗန္ဒာဇိုးကလည်းတင်းစင်းကိုယူ၍အတော့ထိုင်ပြီလျင်အခွက်900ကိုရေးမှတ်လို့ဟုဆို၏ထိုနောက်အခြားသောသူကိုခေါ်၍ငါ၏သခင်ကိုဆက်ပေးရန်တင်၌အဘယ်မျှလောက်ရှိသနည်းဟုမေးလျင်ထိုသူက ဂျုံစပါးအတင်းတထောင်ပေးရန်ရှိပါသည်ဟုဆို၏ဘန္ဒာဆိုးကလည်းတင်းစင်းကိုယူ၍အတင်းရှိရာကို ရေးမှတ်လော့ဟုဆို၏မတရားသောထိုဘန္ဒာဆိုးသည် လိမ္မာစွာပြုသည်ကိုသခင်သည်ချီးမွမ်းလေ၏အကြောင်းမူကားလောကီသားတို့သည်မိမိတို့အမှုကို ဆောင်ရွက်ရာတွင်အလင်းတို့ရောက်သောသူတို့ထက်သာ၍လိမ္မာကြ၏တပန်းငါဆိုသည်ကားတင်တို့သည်ဆုတေသောအခါအစဉ်အမြဲတည်သော ဗိမာန်၌တင်တို့ကိုလက်ခံလက်တန့်သောအဆွေရှိစေခြင်းကမမြဲသောလောကီစည်းစိမ်ကိုတုံးဆောင်ကြလော့အငယ်30မှ73အနှဲငယ်သော အမှု၌တစ္ဆာရှိသောသူသည် ကြီးသော အမှု၌လည်းတစ္ဆာရှိလိမ့်မည်အနှဲငယ်သော အမှု၌တစ္ဆာမရှိသောသူသည်ကြီးသောအမှု၌လည်းတစ္ဆာမရှိတို့ဖြစ်၍မမြဲသော လောကီစည်းစိမ်ကိုတုံးရတွင် တင်တို့သည်တစ္ဆာမရှိလျင်မှန်သောစည်းစိမ်ကိုတင်တို့၌အဘယ်သူအမြင်နည်းသူတပန်းအမှု၌တင်တို့သည်တစ္ဆာမရှိလျင်အဘယ်သူသည်အပိုင်ပေးမည်နည်းအဘယ်အစီခံမျှသခင်ဦးအစီကို မခံနိုင် သခင်တူးကိုမုံ၍တူးကိုချစ်မိသခင်တူးကိုမိခို၍တူးကို မခန့်မညာပြုမိတင်တို့သည်ဘုရားသခင် အစီကို၎င်းလောကီစည်းစိမ်၏အစီကို၎င်းမခံနိုင်ကြဟု မိန်တော်မူ၏အငယ်14မှ18ငွေကိုတတ်မဲ့သောပါရိရှဲတို့သည် ထိုစကားများကိုကြားလျင်ကိုရော့ကိုပြည့်ရပြုကြ၏ယေရှုကလည်းတင်တို့သည် လူများရှိမှဖြောင့်မတ်ဟန်ဆောင်တော်လဲဘုရားသခင်သည်တင်တို့၏စိတ်နှလုံးကိုသိမြင်တော်မူ၏လူသဘောအဖျင်အမျက်ထားသောအရာသည်ဘုရားသခင်ရှေ့တော်၌ဆက်ဆုပ်ယွန်ရှာပွေဖြစ်၏ယောဟန်မရောက်မီတိုင်အောင် ပညတိကျမ်းနှင့်အနာဂတိကျမ်းရှိ၏ယောဟန်လက်ထက်မှစ၍ဘုရားသခင်၏နိုင်ငံတော်နှင့် ရှင်သောအေးဝင်ဤတရားကို ဟောလျက်ရှိ၏လူများတို့သည်လည်းနိုင်ငံတော်ကိုအနိုင်ထက်ဝင်ကြ၏ပညတိကျမ်း၌အငယ်ဆုံးသောဘိန္ဓုတလုံးပျက်စီးလွယ်သည်ထက်ကောင်းကင်နှင့်မြေကြီးပျက်စီးလွယ်၏အချင်းသူသည်မိမိမယားနှင့်ကြွာ၍အခြားသောမိမနှင့်ဆုံဖက်ခြင်းကိုပြု၏ထိုသူသည်မိမိမယားကိုပြစ်မှား၏ လင်ကွာသောမိမနှင့်စုံဖက်ခြင်းကို ပြုသောသူသည်လည်းသူ့မယားကိုပြစ်မှားသည်ဟုမိန်တော်မူ၏အငယ်16မှ25တဖန်တုံတတိတယောက်သည်နီမောင်းသောကပလာနှင့်ပိတ်ချောကိုဝတ်ဆင်၍ကာမဂုဏ်စည်းစိမ်၌နေတိုင်းပျော်မွေ့လျက်နေ၏လာဇရုအမည်ရှိသော သူဆင်းရဲတယောက်သည်တကိုယ်လုံး၌အနာစိမ်းပေါက်၍သူဌေး၏စားပွဲမှကျသောစားနုပ်စားပေါက်ကို စားပါရစေဟု တောင့်တသောစိတ်နှင့်သူဌေးအိမ်တံခါးနားမှာတုံးလုံးနေ၏။ခွေးတို့သည်လာ၍အနာစိမ်းများကိုလျက်ကြ၏။တနေ့တ၌ထိုဆင်းရဲသားသည်သေလွန်၍ကောင်းကင်တမန်တို့သည်အာဗြဟံ၏ရင်ခွင်သို့ပို့ဆောင်ကြ၏။သူဌေးသည်လည်းသေလွန်၍ တင်းကြိုခြင်းကိုခံရလေ၏မရဏနိုင်ငံ၌ပြင်းပြစွာသောဝေဒနာကိုခံရလျက်မျှော်ကြည့်၍အာဗြဟံကို၎င်းအာဗြဟံ၏ရင်ခွင်၌လာဇရုကို၎င်း အဝေးကမြင်လျင်အိုအဖအာဗြဟံအကျွန်ုပ်ကိုကယ်မတနာတော်မူပါအကျွန်ုပ်သည်ဤမိလျံ၌ပြင်းစွာခံရသောကြောင့်လာဇရုသည်မိမိလက်ဖျားကို ရေ၌နှိပ်၍အကျွန်ုပ်ရှာကိုအေးစေခြင်းက သူကိုအကျွန်ုပ်ရှိရသို့စေလွတ်တော်မူပါဟုဟစ်ကြော်လေ၏အာဗြဟံကလည်းငါသားတင်သည်အသက်ရှင်စဉ်အခါချမ်းသာရသည်ကို၎င်းလာဇုသည်ဆင်းရဲစွာ နေရသည်ကို၎င်းအောက်မေ့လောယခုမူကားသူသည်တက်တာခြင်းရှိ၏အငယ်26မှ31တင်ဒီဒုက္ခဝေဒနာကိုခံရ၏ထိုမှတပါငါတို့နှင့်တင်တို့စัจ जा ၌ အလွန်နက်လှသောကြောက်ကြီးတည်လျက်ရှိ၏ထိုကြောင့်ဤအရမှတင်တို့ရှိရာသို့ကူးကျင်သောသူမကူးနိုင် ထိုအရမှငါတို့ရှိရာသို့ကူးကျင်သောသူလည်းမကူးနိုင်ဟုဆို၏တတိကလည်းအိုအဖာထိုတို့မှန်လင်အကျွန်ုပ်၌ညီငါယောက် ရှိပါသည်ဖြစ်၍သူတို့သည်ဤပြင်းပြစွာခံရန်အရက်တို့ မရောက်မီအကြောင်းသူတို့အားတက်သေးခံစေခြင်းဟာ လာဇုကို ကျွန်ုပ်အဖ၏အိမ်တို့ စေလွတ်တော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟု ပြောဆိုလျင်အာဗြဟံကတင်းညီတို့၌မောရှေမှစ၍ပရောဖက်များရှိကြ၏ပရောဖက်တို့၏စကားကိုနားထောင်ကြစေဟုဆို၏တတိကလည်းမဟုတ်ပါ အဖအာဗြဟံတေသောသူစုတဲကတယောက်သောသူသည်ထမြောက်၍သူတို့ရှိရာသို့တွားလျင်သူတို့သည်နောင်တရကြပါလိမ့်မည်ဟု ဆိုသောအာဗြဟံကသူတို့သည် မောရှေ၏စကား ပရောဖက်တို့၏စကားကိုနားမထောင်လျှင်၊တယောက်သောသူသည်သေခြင်းမှထမြောက်သော်လည်းမယုံကြည်နိုင်ကြဟုအာဗြဟံဆိုသည်ဟုမိန့်တော်မူ၏။